1383ခုနှစ်သရင်ကျော်လပြည့်ကျော်မြန်မာရက်ကတော့သရင်ကျော်လပြည့်ကျော်ရှိရက်အင်္ဂလိပ်လိုကတော့28ရက်ဆယ်လ2021ရန်ကုန်တိုင်းဒေသကြီး နေကုမျိုးနဲ့ဝိပဿနာတို့ရဗုဒ္ဓသာသနာစိတ်သာဖောက်တော်ရာစိတ်သာဘွဲ့၌တရားဟောကြားပေးနေပါတယ်တရားနာယူတဲ့ပုဂ္ဂိုလ်များကတော့အမေရိကတက္ကသိုလ်ကမများအများစုဖြစ်ကြပါတယ်ဓာကြီးလေးပါခန္ဓာညာရောဆိုပြီးတက္ကများကလျှောက်တတ်ခြင်းအရာ ဒီနေ့ဟောကြားပေးမှာက မေသိမနိကေဥပရိပါဏတပါဠိတော်ကာယကတသတိသုတ်အခြေခံပြည့်တော်ဟောကြားပေးမှာဖြစ်တယ်ကာယကတသတိသုတ်အနုပဒဝေကာယကတသတိသုတ်ဖြစ်ပါတယ်ကာယကတသတိသုတ်ဆိုတာကခန္ဓာကိုယ်မှာကြာရောက်လာတဲ့ တရားတွေဖြစ်ပါတယ်ခန္ဓာကိုယ်မှာကြာရောက်နေတဲ့တရားတွေတွေကဓာတုမနတိကာရဘဗ္ဗလို့ခေါ်ဆိုအပ်တဲ့ဘဗ္ဗ14မျိုးမှာဓာတုမနတိကာရဘဗ္ဗဟောကြားပေးမှာဖြစ်တယ်ဘဗ္ဗ14မျိုးကအာနာပါနာဘဗ္ဗဣရိယာပတ္တဘဗ္ဗသမထေညာဘဗ္ဗ ပတိကုလမနတိကာရပပဓာတုမနတိကာရပပနဝတိဝတိကပပအာဖြင့်34မျိုးဘုရားရှင်ဟောကြားပြသသုဆုံးမှတရမူပါれအရိမအာနာပါနပပကတော့အာနာပါနသုမပွားများအထုပ်ပုံဖြစ်ပါれတရိယပတပတ္ပကတော့ ဣရိယာပုတ်၄ပါးသွားခြင်းရခြင်းထိုင်ခြင်းအိတ်ခြင်းလို့ဟောသူအပ်တဲ့ဣရိယာပုတ်၄ပါးဝါမြအာထုတ်ဖို့ရန်ဖြစ်ပါတယ်။သံတေညဘဘကတော့ဝိသံလှုပ်ရှားစသည်ဖြင့်အသေးသေးအမူအရာတိုင်းမှာအာထုတ်ရမယ်အခြေကဖြစ်ပါတယ်။ပฏิကုလမနတိကာရဘဘကတော့ မိမိဒီခန္ဓာကိုယ်ထဲမှာပဲကျော်ရှာသက်သုတ်ပဲသဘောညာနဲ့မှထင်ရှင်းမြင်အောင်ရှုမှတ်ပွားများအားထုတ်ရမယ်ပပဖြစ်ပါတယ်ဓာတုမနတိကာရပပကတော့ဓာတ်ကြီး၄ပါးဖြစ်တယ်ဒီခန္ဓာကိုယ်ထဲမှာပတဝေတ္တအာဘောတ္တတေဇောတ္တဝါယောတ္တလို့ခေါ်ဆိုရတဲ့ဒီဓာတ်ကြီး၄ပါးပွားများအားထုတ်ဖို့ဖြစ်ပါတယ် နဝတိဝတိကပပနဝတိဝတိကပပဆိုတာကတော့သုတ်တန်သင်္ချိုင်းမှာအတုပပုံမျိုးဖြစ်ပါတယ်အလုံးပေါင်းလိုက်ရင်34မျိုးအဲ့ဒီ34မျိုးကိုဘုရားရှင်ကအနုပဒဝေကာယကတာတတိသုံးမှာဟောကြားပြသဆုံးဆုံးမှထားတော်မူတယ် ကာယကတာတတိသုံးမှာဟောကြားပြတာဆုံးဆုံးမှထားတဲ့ဓာတုမနတိကာရပပလို့ခေါ်ဆိုရတဲ့ဓကမတပွားများအာထုတ်ဖို့ကိုဟောကြားပေးမှာဖြစ်ပါတယ်။ဧဝမေတုတံမေဖျားတပြေတော်အာနန္ဒတိဧဝံဤတုတုတံနာဂမတဆောင်တလိုက်ရပါသည်ဖျား။ ဧကံသမယံဘဂဝါတာဝတိယံဝိဟာရတိစေတဝနေအနာထပိဋိကတအာရမေဧကံသမယံခါရဝ၌ဘဂတာဝတိယံဘဂဝါမြတ်စွာဘုရားသည်တာဝတိယံတာဝတိတိအနေ၌အနာထပိဋိကတအနာရပိကျောင်းတာယကအေအာရမေအယံဖြစ်သောစေတဝနေသေရဝံကျောင်းတိုက်တော်၌ဝိဟာရတိသရင်သုံးစံနေတော်မူသည်ဖြစ်ပါ၏ မြတ်စွာဘုရားရှင်သည်သာဝတိမြို့အနာတပိန်တတိစောက်တော်လူရန်ထားတဲ့ဇေရဘောကျောင်းတိုက်အတွင်းမှာဘုရားရှင်သရင်သုံးစံနေတော်မူတယ်။သာဝတိမြို့မှာဘုရားရှင်ကထင်ရှားတဲ့အကြောင်းအရာဆိုတာရှိတယ်။ထင်ရှားတဲ့အကြောင်းအရာဆိုတာကမြတ်စွာဘုရားရှင်သည် ဝိတကာဤအိမ်မှာဆုံးကံကြွတဲ့အခါကျရင်တောင်အရကနေထွက်ပြီးတော့ရေရဝံကြောင်းတိုင်းမာတရင်သုံးတယ်အနာရပင်တည်းအိမ်မှာဆုံးကံကြွပြီးတဲ့အခြေအခါကျရင်တော့အရှိအရကနေထွက်ပြီးပုဗ္ဗာယုံကြောင်းတိုင်းမာတရင်သုံးစံနေတော်မူတယ်မြောအရကထွက်သွားကြရင်တော့ ညောရကနေဘုရားရှင်ကြွချီသွားရတော့ဒေသစာရီ သာသနာပြုခရီးကြွချီတော်မူတယ်ဒီလိုအချင်းရာလေးတွေဘုရားရှင်တာဝတိမြို့မှာတင်ရှားတော်တင်ရှားပါတယ်ဒီအချိန်ခါမှာတော့ဘုရားရှင်ကအနာရဘိန်တတိစောင့်လို့လူတန်းထားတဲ့ဇေရဝံကျောင်းတိုင်အတွင်းမှာသတင်းသုံးစံနေတော်မူခဲ့ဖြစ်ပါတယ်အဲ့ဒီအချိန်ခါမှာ ဘဗ္ဗ14မျိုးကိုဘုရားရှင်ဟောကြားပြသဆိုဆုံးမထားတော်မူတဲ့ဘဗ္ဗ14မျိုးတေကဓာတုမနတိကာရဘဗ္ဗလို့ခေါ်ဆိုအပ်တဲ့ရေတကြီး၄ပါးကိုရှုမှတ်ပွားများ အားထုတ်ဖို့ရန်ဘုရားရှင်ကဘယ်လိုဟောကြားထားသလဲအတ္တိဣမသမိန်ကာယေ ပထဝေဓာတုအာဘောဓာတုတေသောဓာတုဝါယောဓာတုတိဣမသမိန်ကာယေဤကို၌ပထဝေဓာတုပထဝေဓာတိအတ္တိစီအာဘောဓာတုအာဘောဓာတိအတ္တိစီတေသောဓာတုတေသောဓာတိအတ္တိစီဝါယောဓာတုဝါယောဓာတိအတ္တိစီတဲ့ဤကိုတွင်မှာပထဝေဓာတုရာရှိတယ် အာဘောဓာတ်ဆိုတာရှိတေသောဓာတ်ဆိုတာရှိတယ်ဝါယောဓာတ်ဆိုတာရှိပထဝီဓာတ်ဆိုတာကအထူးအဖြင့်မာမှုသဘောခန္ဓာကိုယ်ထဲမှာမာတဲ့သဘောကိုလူတိုင်းလူတိုင်းစဉ်းကျင်ကြည့်ရင်သိနိုင်ပါတယ်အာဘောဓာတ်မှာယိုစည်းမှုသဘောယိုစည်းမှုသဘောဆိုတာက ခန္ဓာကိုယ်မှာ အဓိကထင်ရှားတာကတော့ခန္ဓာကိုယ်မှာချွေးတွေသွေးတွေယိုစီးနေတယ်ယိုစီးမှုသဘောတေဇောဓမ္မာတော့ပူတဲ့သဘောပူမှုသဘောထင်ရှားနေပါတယ်ဝါယောဓမ္မာတော့ထောက်ကံမှုသဘောဒီခန္ဓာကိုယ်ကြီးငုတ်တုတ်တည်နေအောင်မတ္တရနေအောင် ဘယ်အချိန်ကပဲဖြစ်ဖြစ်ထောက်ကံတဲ့သဘောအမြဲတမ်းထင်ရှားနေတယ်ဒီခန္ဓာကိုယ်ထဲမှာမာမှုသဘောယုံစည်းမှုသဘောပူမှုသဘော ထောက်ကံမှုသဘောဒီသဘောတရား၄မျိုးက အမြဲတမ်းထင်ရှားနေပါတယ်ဒီသဘောတရား၄မျိုးတင်မိမိကစွမ်းနိုင်မယ်ဆိုလို့ရှိရင်ပထဝီဓာတ်မှာ6မျိုးရှိတယ် ပထဝီဓမ္မ6မျိုးအဲ့ဒီ6မျိုးကဂရုပထဝီ3မျိုးလဟုပထဝီ3မျိုးဂရုပထဝီဆိုတာကမာမှုသဘောကျမ်းမှုသဘောလေးမှုသဘောမာကျမ်းလေးဒါကိုတော့ဂရုပထဝီလို့ခေါ်ပါတယ်ဒီခန္ဓာကိုယ်ကြီးကတခါတရံမှာလေးနေတယ် တခါတရံမှာပေါ့နေတယ်လောဘတဝေအုပ်စုကြာရောက်နေပြီဆိုရင်ဒီခန္ဓာကိုယ်ကြီးပေါ့နေတယ်ပြောမှုသဘောချောမှုသဘောပေါ့မှုသဘောဒီပြောချောပေါ့ဆိုတဲ့ဓာတ်သဘောတရားတွေကဒီခန္ဓာကိုယ်ထဲမှာပေါ့တဲ့သဘောထင်ရှားပါတယ်လေးမှုသဘောနဲ့ပေါ့မှုသဘောသည် ဒီခန္ဓာကိုယ်ထဲမှာတင်ရှားနေတယ်ဘယ်ချိန်ကပဲဖြစ်ဖြစ် သွားတဲ့အခါမှာလည်းတင်ရှားတယ်ရက်တဲ့အခါမှာလည်းတင်ရှားတယ်ထိုင်တဲ့အခါအိပ်တဲ့အခါမှာအမြဲတမ်းတင်ရှားနေပါတယ်အဲ့ဒီတော့ရှုမှပွားများအားထုတ်တဲ့အခြေခံမှာခန္ဓာကိုယ်ထဲမှာတခါတည်းံချွေးတွေကယိုသေးနေတယ် ခန္ဓာကိုယ်ချွေးထွက်နေပြီဆိုရင်ရုပ်စည်းမှုတွေထင်ရှားနေတယ်အဲ့ဒီလိုချွေးထွက်နေတဲ့အချိန်အခါမျိုးမှာချွေးမထွက်အောင်ဆိုပြီးဇတ်တောင်းနဲ့ဇတ်တဲ့လေပံကားတွေဖွင့်နေအရာကုန်းတွေဖွင့်အေးတဲ့နေရာမှာနေပေးတယ်အဲ့ဒီတော့ဖွဲ့စည်းမှုက ပြန်ရောက်လာတဲ့အခါမှာရုပ်စည်းမှုနဲ့ဖွဲ့စည်းမှုခန္ဓာကိုယ်မှာထင်ရှားပါတယ် တခါတရံမှာယာတိဥရုပိုးတဲ့အခါမှာပူတဲ့သဘောကျင်ရှားနေတခါတရံမှာအေးတဲ့သဘောရှိနေတခါတရံမှာပူတဲ့သဘောရှိနေပူမှုသဘောနဲ့အေးမှုသဘောအဲ့ဒီလိုပူမှုသဘောနဲ့အေးမှုသဘောခန္ဓာကိုယ်ထဲမှာကျင်ရှားစေပါတယ် ဥမှုသဘောနဲ့အေးမှုသဘောကိုဉာဏ်နဲ့မှထင်မြင်အောင်ဆင်ခြင်နိုင်ပါတယ်ဒါကတော့ပုံမှုသဘောနဲ့အေးမှုသဘောတခါတရံမှာခန္ဓာကိုယ်မှာလှုပ်ရှားမှုတွေများနေခန္ဓာကိုယ်ပေါ့ပေါ့ပါးပါးနဲ့သက်သက်လက်လက်နဲ့တွန်းကန်လှုပ်ရှားမှုတွေများနေတယ်သဗ္ဗံတွေ သက်ရွက်တွေသက်ကိုင်းတွေဘာကြောင့်လှုပ်နေသလဲဝါယောဓာတ်ရဲ့တွန်းကန်မှုကြောင့်လှုပ်ရှားမှုဆိုတာဖြစ်နေတယ်ဒီလှုပ်ရှားမှုဖြစ်နေတာမှန်သမျှအလုံးဝါယောဓာတ်ရဲ့တွန်းကန်မှုရဲ့သဘောတဘာဝဖြစ်ပါတယ်တခါတရမှာခန္ဓာကိုယ်ကြီးကတောင့်တင်းကြီးအဲ့ဒီလိုတောင့်တင်းနေတဲ့အချိန်အခါမျိုးမှာနေရထိုင်ရတာတင်းကြပ်ကြပ် လှုပ်ရှားမှုအားနည်းလာအဲ့ဒီအချိန်ကမှလည်းဝါယောဓာတ်ရဲ့ထောက်ကံမှုတွေလွန်ကဲနေတယ်အဲ့တော့သဘောတရား12မျိုးရှိပထဝီဓမ္မ6မျိုးအာဘောဓမ္မ2မျိုးတေသောဓမ္မ2မျိုးဝါယောဓမ္မ2မျိုးအလုံးပေါင်းလိုက်တော့30နဲ့2မျိုးရှိပါတယ်ဒီ32မျိုးသော သဘောတရားတွေကိုခန္ဓာကိုယ်ထဲမှာသိအောင်မြင်အောင်ဝါများအားထုတ်တဲ့အခါမှာတော့လွယ်ကူရာကနေအားထုတ်ဖို့လိုပါတယ်လွယ်ကူရာကနေသင်ပြပေးဖို့လိုတယ်လွယ်ကူရတယ်ဆိုတာကများသောအားဖြင့်လူတွေရဲ့အတွေ့အကြုံသည်များသောအားဖြင့်နေ့စဉ်နေ့တိုင်းအသက်ရှူကြ ဒီထဲမှာအသက်မရှူတဲ့ပုဂ္ဂိုလ်ပါရလားမပါပါဘူးဖေမပါဘူးအလုံးအသက်ရှူကြ အသက်ရှူတဲ့အချိန်ကမှဝန်လေရဲ့တွန်းဖို့ကိုအာယုံယူပြီးတော့ကြည့်ပါဝန်လေရဲ့တွန်းဖို့ကိုအာယုံယူပြီးတော့ကြည့်မယ်ဆိုရင်နှာခေါင်းကနေအတွင်းကိုတွန်းသွားတဲ့သဘောညာထဲမှာထင်မြင်အောင်ဆင်ញင်းပြီးရှုဖို့လိုတယ် ဝင်လေရဲ့တွန်းမှုကနှာခေါင်းထဲကနေခေါင်းထဲကိုတွန်းတယ်လှုပ်ရှားမှုမှန်သမျှသည်အလုံးဝါယောဓာတ်ရဲ့တွန်းကံမှုရဲ့သဘောတဘာဝပဲဖြစ်တယ်အဲဒီတော့တွန်းမှုသဘောကို ခေါင်းထဲကနေထင်ရှားလာပြီဆိုတဲ့အချိန်ကမှာလှုပ်ရှားမှုတွေတွေ့လာပြီဆိုတဲ့အချိန်ကမှာခေါင်းကနေခြေပြားတိုင်အောင်ဝါယောဓာတ်ရဲ့တွန်းကံလှုပ်ရှားမှုကို ဉာဏ်နဲ့ဆင်ခြင်ပြီးရှုမှတ်ပွားများအားထုတ်ဖို့လိုပါတယ်။ဒါကိုတော့တွန်းမှုသဘောလို့ခေါ်တယ်။ခန္ဓာကိုယ်ထဲမှာတခါတည်းရန်ဝမ်းပိုက်ထဲမှာလေတွေဟာဟိုပြေးလိုက်ဒီပြေးလိုက်တွန်းကန်လှုပ်ရှားမှုတွေထင်ရှားနေတယ်။ခေါင်းလှုပ်တယ်ခေါင်းမှာတွန်းနေတယ်။လက်လှုပ်တယ်လက်မှာတွန်းနေတယ်။ခြေလှုပ်တယ်ခြေမှာတွန်းနေတယ်။ လှုပ်သည်ဖြစ်သည်မလှုပ်သည်ဖြစ်သည်ဒီတွန်းဖို့သည်ခန္ဓာကိုယ်ထဲမှာအမြဲတမ်းတည်ရှိနေကြပါတယ်တွန်းကန်လှုပ်ရှားတဲ့သဘောခန္ဓာကိုယ်ထဲမှာညာထဲမှာထင်မြင်အောင်ဆင်ခြင်ပြီးကြည့်ဖို့လိုတယ်ဒါတွန်းမှုသဘောလွယ်ကူရာကနေစပြီးအာတုရပါတယ်ခန္ဓာကိုယ်ထဲမှာတွန်းမှုတွေလှုပ်ရှားမှုတွေထင်ရှားလာပြီဆိုတဲ့အချိန်အခါမှာမာမှုသဘော ဒီမာမှုသဘောကိုဘာကြောင့်ရှုရသလဲတဲ့ဒုံမှုသဘောများများရှုလာရင် ခန္ဓာကိုယ်ညင်ညင်နေလို့မရတော့ဒုံမှုတွေထင်ရှားနေတယ်ခေါင်းကြည့်လိုက်လဲတွန်းလက်ကြည့်လိုက်လဲတွန်းခြေကြည့်လိုက်လဲတွန်းခန္ဓာကိုယ်တစ်ခုလုံးအများအားလှုပ်ရှားမှုတွေတွေ့ရှိနေတယ်တွန်းကံမှုတွေများနေရင်ညင်ညင်နေလို့မရတော့ဘူးငြိမ်ငြိမ်တည်နေအောင် မာမှုသဘောဆက်စုရမာမှုသဘောကတော့သွားတွေဟာအယိုးတွေဖြစ်တဲ့အတွက်မာတဲ့သဘောရှိပဇတ်ထဲမှာရှိတဲ့သွားတွေဟာ မာတဲ့သဘောရှိ မာမှုသဘောကိုဉာဏ်ထဲမှာထင်မြင်အောင်စဉ်းကျင်ကြည့်သွားနှစ်ခုကိုဖိကြည့်မာတယ်မာတယ်မာမှုသဘောကိုဉာဏ်ထဲမှာထင်မြင်အောင်စဉ်းကျင်ပြီးကြည့်မာမှုသဘောတွေ့တဲ့အခါမှာခေါင်းကနေခြေပြတိုင်အောင် မာရသဘောထင်ရှားနေဒီမာရသဘောကိုဒီကုလုံးခဲနေတဲ့ပုံစံမာနေတဲ့ပုံစံဉာဏ်ထဲမှာထင်မြင်လာမယ်အဲ့ဒီလိုမာမှုသဘောထင်ရှားလာပြီဆိုတဲ့အချိန်ကမှကျမ်းမှုသဘောကျမ်းမှုသဘောဆိုတာကနည်းနည်းချောတာနဲ့စာရင်နည်းနည်းကျမ်းတာကိုကျမ်းတယ်လို့သုံးတာပါတယ် နည်းနည်းချောတာကိုတော့ချောတယ်လို့သုံးတာဒီကျမ်းဖို့သဘောကို အထုတ်တဲ့အချိန်ခါမှာတော့အန်သွားတိတ်ကိုရှာနဲ့အနှဲငယ်ဖွက်ကြည့်ပါ သွားတွေဟာ ကျမ်းတဲ့သဘောရှိဒီကျမ်းတဲ့သဘောကိုညာနဲ့မှထင်မြင်အောင်ဆင်ញဲပြီးတော့ကြည့်ကျမ်းတယ်ကျမ်းတယ်လို့ကျမ်းဖို့သဘောတွေ့ပြီဆိုတဲ့အချိန်ခါမှာလေးမှုသဘော ဒိမှုသဘောကတော့ဒိမလက်နဲ့ပေါင်းပေါင်းကိုဖြည့်ကြည့်ပါတရားထိုင်နေရာကနေလက်နဲ့ပေါင်းပေါင်းကိုဖြည့်ကြည့်လေးနေတဲ့သဘောလေးတယ်လေးတယ်လို့လေးမှုမတင်ရှားရင်ခန္ဓာကိုယ်ကိုဖြည့်ပြီးထိုင်ကြည့်တင်မနဲ့ကြမ်းနဲ့ထိတဲ့နေရာသည်လေးတဲ့သဘောရှိလေးမှုသဘောကိုညာထဲမှာထင်မြင်အောင်ဆင်ခြင်ကြည့်လေးတယ်လေးတယ်လို့ တကူလုံးခေါင်းကနေလေးကြနေတဲ့သဘောဉာဏ်နဲ့မှထင်ရှားလာမယ်ဒုံမှုသဘောမာမှုသဘောကျမ်းမှုသဘောလေးမှုသဘောဒီသဘောတရား၄ခုထင်ရှားလာပြီဆိုတဲ့အချိန်ကမှာထောက်မှုသဘောတဲ့ထောက်မှုသဘောကတော့ခန္ဓာကိုယ်ငုတ်တုဖြစ်နေအောင်ထောက်ကန်ထားတဲ့သဘောဥပမာအပြင်ပြောမယ်ဆိုရင်အိန္ဒိဟံ ပြိုမကြဖို့ရန်ဘေးကနေကြာကန်ထားသလိုခန္ဓာကိုယ်ကြီးလဲမသွားအောင်ထိန်းထားတဲ့သဘောသည်ဝါယောဓာတ်ရဲ့ထောက်ပံ့မှုပဲဖြစ်တယ်။ဒီဝါယောဓာတ်ရဲ့ထောက်ပံ့မှုကိုဉာဏ်ထဲမှာထင်မြင်အောင်ထောက်ပံ့တယ်ထောက်ပံ့တယ်လို့ဉာဏ်ထဲမှာထင်မြင်အောင်ဆင်ခြင်ပြီးရှုမှတ်ပွားများအားထုတ်ဖို့လိုပါတယ်။ထောက်ပံ့မှုသဘောတွန်းမှုသဘော မာမှုသဘောကျမ်းမှုသဘော ဒေဘုသဘောထောင်းဘုသဘောရေသဘောတရား၅ခုစုလို့ရပြီဆိုတဲ့အချိန်အခါမှာပြောမှုသဘောတဲ့ပြောမှုသဘောကတော့အတွင်းနှုတ်ကန်းသားကိုရှာနဲ့ထိုးကြည့်ပါအတွင်းနှုတ်ကန်းသားသည်ပြောတဲ့သဘောရှိပြောမှုသဘောကိုဉာဏ်ထဲမှာထင်မြင်အောင်ဆင်ញင်ကြည့်ပြောတယ်ပြောတယ်ပြောမှုသဘောကိုဉာဏ်ထဲမှာထင်မြင်လာပြီးမတင်ရှားဘူးဆိုရင်ခန္ဓာကိုယ်ဖြော့ပြီးတော့ထိုင်ကြည့်ပါ ပြော့နေတဲ့သဘောမုံကျွဲတဲ့လူပြော့ပြီးဣနေတဲ့သဘောညာနဲ့မှာထင်မြင်နေမယ်ပြော့မှုသဘော ချောမှုသဘောချောမှုသဘောကတော့အတွဲနှုတ်ခမ်းသားကိုတရေဆွဲဆွဲသွတ်ပြီးတော့ဆရာနဲ့ဖွက်ကြည့်ပါ ချောနေတဲ့သဘောတွေ့တယ်ချောတယ်ချောတယ်လို့ညာနဲ့မှာထင်မြင်အောင်ဆင်ញင်းပြီးတော့ကြည့်ချောတဲ့သဘောမုံကျွဲတဲ့စီတုတ်ထားသလိုချောမော့နေတဲ့သဘော ညံထဲမှာထင်မြင်နေမယ်ဒီကိုယ်လုံးခေါင်းကနေခြေပြတိုင်အောင်ဆင်ခြင်းပြီးရှုဖို့လိုပါတယ်ဒါကချောမှုသဘောပေါ်မှုသဘောတဲ့ပေါ်မှုသဘောကတော့လက်ညှိုးလေးတစ်ချောင်းလောက်တရားထိုင်ရာကနေဖြည်းဖြည်းလေးကိုယ်ကြည့်ပါအပေါ်ကိုမှကြည့်ပေါ်နေတဲ့သဘောဒီလက်ညှိုးသည်လက်နဲ့စာရင်ပေါ်တယ်ဒီလက်သည်လည်းခန္ဓာကိုယ်နဲ့စာရင်ပေါ်တယ် ပေါ့တယ်ပေါ့တယ်လို့ညံထဲမှာထင်မြင်အောင်ဆင်ခြင်ပြီးတော့ကြည့်ပါအဲ့ဒီလိုကြည့်လိုက်မယ်ဆိုရင်ပေါ့မှုသဘောတည်ထင်ရှားနေမှာ ဖြစ်ပါတယ်တွန်းမှုသဘော မာမှုသဘောကျမ်းမှုသဘောလေးမှုသဘောထောက်မှုသဘောပြောမှုသဘောချောမှုသဘောပေါ့မှုသဘောသဘောတရားရှင်မျိုးအဲ့ဒီရှင်မျိုးကို တခုတစ္ဆာတခုပြောင်းပြီးရှုလို့ရပြီဆိုတဲ့အချိန်ကမှာပူမှုသဘောတဲ့ပူမှုသဘောကတော့ခန္ဓာကိုယ်အတွင်းပိုင်းတွေမှာပူနွေးနေတဲ့သဘောရှိတယ်ပူနွေးနေတဲ့သဘောကိုညံထဲမှာထင်မြင်အောင်ဆင်ခြင်ပြီးကြည့်ပါပူတယ်ပူတယ်ပူတာရှုပါများရင်ဒီကုလုံးချွေးတွေပါ ထွက်လာ နိုင်ပါတယ်ခန္ဓာကိုယ်ထဲမှာချွေးတွေထွက်လာသည့်တိုင်အောင်ဒီပူတဲ့သဘောက ထင်ရှားစေနိုင်ပါတယ်ဘုံဘုသဘောထင်ရှားပြီဆိုတဲ့အချိန်အခါမှာအေးမှုသဘောတဲ့အေးမှုသဘောဆိုတာကမျက်နာတွေမှာလက်တွေမှာအပြင်ဘက်လေတိုးတဲ့နေရာတွေမှာအေးတဲ့သဘောရှိတယ်အေးတဲ့သဘောကို အာယုံယူပြီးအေးတယ်အေးတယ်လို့ညာထဲမှာထင်မြင်အောင်စဉ်းကျင်ကြည့်တဘောလုံးခေါင်းကနေခြေပြတတ်အောင်အေးမှုသဘောထင်ရှားနေမှာဖြစ်ပါတယ် ပူမှုသဘောအေးမှုသဘောသဘောတရား10မျိုးဒီသဘောတရား10မျိုးကိုတစ်ခုတင်ရှားတစ်ခုပြောင်းပြီးရှုမှတ်နိုင်ပြီဆိုတဲ့အခြေခံမှာယုတ်သိမှုသဘောယုတ်သိမှုသဘောဆိုတာကသွားအခြင်းရှားအခြင်းမှာတရေတွေယုတ်သိပြီးကြနေတယ်သွားခြင်းရှားခြင်းမှာတရေတွေယုတ်သိပြီးကြနေတကောလုံးသွေးတွေလက်ပတ်ပြီးတော့ယုတ်သိပြီးကြနေတယ် အဲ့ဒီယုံသိမှုကိုအာယုံယူပြီးတော့ယုံသိတယ်ယုံသိတယ်လို့ဉာဏ်ထဲမှာထင်မြင်အောင်ဆင်ញင်းပြီးရှုမှတ်ပွားများအားထုတ်နိုင်ပါတယ်ဒါကယုံသိမှုသဘောဖွဲ့စည်းမှုသဘောတဲ့ဖွဲ့စည်းမှုသဘောကတော့ခန္ဓာကိုယ်မှာအသားတွေအကြောတွေအယိုးတွေပြုတ်ပြီးကြမလားအောင်အရေးတူအရေးပါနဲ့ပတ်ဖွဲ့ပြီးဖွဲ့ထားတဲ့သဘောဖွဲ့စည်းတယ်ဖွဲ့စည်းတယ်လို့ ကျိမ့်ပါများစွာပွားများအားထုတ်ပေးရပါတယ်။အဲဒီလိုဖွဲ့စည်းမှုသဘောထင်ရှားလာပြီဆိုရင်ခန္ဓာကိုယ်တင်းကျပ်ပြီးလာနိုင်ပါတယ်။ရိုးစည်းမှုသဘောဖွဲ့စည်းမှုသဘောသဘောတရား12မျိုးတွုံးမှုသဘောမာမှုသဘောကြမ်းမှုသဘောလေးမှုသဘောထောင်းမှုသဘောပြောမှုသဘောချောမှုသဘောပေါ်မှုသဘောရိုးစည်း ပူမှုသဘောအေးမှုသဘောထောက်မှုသဘောဖွဲ့စည်းမှုသဘောယိုစည်းမှုသဘောဖွဲ့စည်းမှုသဘောတွန်းမာကြံလေးထောက်ပျော်ချောပေါ့ပူအေးယိုစည်းဖွဲ့စည်းသဘောတရား12မျိုးဒီသဘောတရား12မျိုးစုံညီသွားပြီဆိုတဲ့အခြေခံမှာဘုရားရှင် ဟောကြားထားတဲ့အစဉ်အတိုင်းတပံပြန်ပြီးတော့ပွားများအားထုတ်ရတယ် ဘုရားရှင်ဟောကြားထားတဲ့အတိုင်းပြန်ပြီးတော့အားထုတ်ရ။ဘာကြောင့်ရှင်းဟုဆိုတာဘုရားရှင်ဟောတဲ့အတိုင်းမတင်ပြတယ်လေ။တရားဆိုတာလွယ်ကူရာကနေသင်ပေမှယောဂီမှအားထုတ်တဲ့ပုဂ္ဂိုလ်မှလွယ်လွယ်ကူကူအောင်မြင်စွာပွားများအားထုတ်နိုင်ပါတယ်။အစဉ်အတိုင်းပွားများအားထုတ်မယ်ဆိုရင်အခက်အခဲတွေများစွာ ဖြစ်ပေါ်နိုင်ပါတယ်။ဒါကြောင့် ဘုရားရှင်ဟောကြားထားတဲ့အစဉ်ကဘာတွေလဲပထဝီဓာတ်6မျိုးအာဘောဓာတ်2မျိုးတေဇောဓာတ်2မျိုးဝါယောဓာတ်2မျိုးအစဉ်အတိုင်းအားထုတ်ရပထဝီဓာတ်6မျိုးကမာမှုသဘောကျမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ်မှုသဘောသဘောတရား6မျိုးအဲ့ဒီမှာ တချို့တချို့ပုဂ္ဂိုလ်များကမာမှုသဘောပြောမှုသဘောကြမ်းမှုသဘောချောမှုသဘောလေးမှုသဘောပေါ်မှုသဘောဒီလိုအာထုတ်တတ်အဲ့ဒီလိုအာမထုတ်ပါနဲ့ဘာကြောင့်လဲဓာတ်တည်းရဲ့သဘောတရားကတစ်ခုနဲ့တစ်ခုစန့်ကျင်ပဲသဘောတရားတွေအာထုတ်ပဲဆိုရင် မာကျန်လေးထင်ရှားရင်ပျော်ချောဖို့မတင်မချဖြစ်တတ်တယ် ပြောချောပေါ်တင်ရှားပြန်တော့မာချန်လေးကမတင်မရှားဖြစ်တတ်ပါတယ်အဲ့ဒီလိုမာချန်လေးပြောချောပေါ်ကိုရှုတဲ့အခါမှာတော့ကရုပတဝေအုပ်စုကိုသိကြအာထုတ်ရပါတယ်ကရုပတဝေအာထုတ်ပြီးတဲ့အခါကျမှလောဘတဝေဆက်လက်ပြီးပွားများအာထုတ်ရပါတယ်မာမှုသဘောကြမ်းမှုသဘောလေးမှုသဘောပြောမှုသဘော ချောမှုသဘော ပေါ်မှုသဘောပတဝေဓာတ်6မျိုးယုတ်သိမှုသဘောဖွဲ့သိမှုသဘောအာဘောဓာတ်2မျိုးပူမှုသဘောအေးမှုသဘောဒေသောဓာတ်2မျိုးထောက်ကံမှုသဘောတွန်းကံမှုသဘောဝါယောဓာတ်2မျိုးမာကျန်ဒီပြောကြောပေါ်ယုတ်သိဖွဲ့သိပူအေးထောက်တွန်း သဘောတရား၁၂မျိုးကို ခြေသုံးကောင်းဆုံးမနှေးမမြန်လှည့်ပြီးတော့ရှုနေပါရေတသဘောတရားတွေကနေလွန်တော့လေကမ္မဋ္ဌာန်းမဆုံးနိုင်ဖြစ်တတ်ပါတယ်မြန်လွန်တော့လေကမ္မဋ္ဌာန်းမတင်မရှားဖြစ်ပြီးပျောက်သွားတတ်ပါတယ်ဒါကြောင့်ဒီဓကမ္မဋ္ဌာန်းကိုအာထုတ်တဲ့အခါမှာမနှေးမမြန်အာထုတ်တတ်ဖို့လိုပါတယ်မနှေးမမြန်အာထုတ်မယ်ဆိုရင် တည်ကြည်တဲ့တမာတိဖြစ်ပေါ်လာမယ်ဓာတ်တွေလည်းထင်ရှားလာမယ်ဓာတ်တွေထင်ရှားလာတဲ့အချိန်အခါမှာကမ္မဋ္ဌာန်းကိုပွားများအားထုတ်တဲ့အချိန်အခါမှာတော့ပရမတ္တဓာတ်သဘောတရားတွေကိုအာယုံယူပြီးပွားများအားထုတ်ရပါတယ်ဒီခန္ဓာကိုယ်ကြီးတွေကပြဉ္ညာအတုံးခဲကြီးတွေကပရမတ္တဓာတ်သဘောတရားတွေကိုအာယုံယူပြီးမာမှုသဘောကျမ်းမှုသဘောလေးမှုသဘော ပြောမှုသဘောချောမှုသဘောပေါ်မှုသဘောဇိုသိမှုသဘောဖွဲ့သိမှုသဘောပူမှုသဘောအေးမှုသဘောထောက်ကံမှုသဘောတွန်းကံမှုသဘောသဘောတရား12မျိုးမာချန်တိပြောချောပေါ်ဇိုစီဖွဲ့စီပူအေးထောက်တွန်းဒီသဘောတရား12မျိုးကိုခြေဆုံးကောင်းဆုံးကျင့်ပန်း အရှင်ဘုရားမကြားတော့ဘူးဗျာရရှာအောင်ပွားများအားထုတ်ဖို့လိုပါတယ်အဲ့ဒီလိုတင်ရှားအောင်ပွားများအားထုတ်မယ်ဆိုရင်ဓာတ်တွေ12မျိုးသည်ဓာတ်သဘောတရား12မျိုးသည်အာလုံးပြန်တူလို့ဉာဏ်ထဲမှာထင်မြင်လာမယ်ဒီခန္ဓာကိုယ်ကြီးကဓာတ်သဘောတရားတွေနဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်ကြီး ဓမ္မမေစေပါလို့ခင်ဗျာဆရာတော်ဖျားဘက်မှ internet connection ကြတောင်းပါပါရခတသိခါဆောင်ဆိုင်ပြတော်မူကြပါရဲ့ကျိုးသေးစွာတောင်းပါပါခင်ဗျာဒီခန္ဓာကိုယ်ကြီးကဓာတ်ကြီးလေးပါးနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးဖြစ်တဲ့အတွက်ဓာတ်ဘောတရား12မျိုးကိုခြေဆုံးကောင်းဆုံးသိအောင်မြင်အောင်ပွားများအားထုတ်ဖို့လိုပါတယ်။ ခြေသွန်းကောင်းဆုံးသိအောင်မြင်အောင်ပွားများအားထုတ်လို့အားလုံးပြန်တူလို့တင်ရှားလာပြီဆိုတဲ့အခြေခံမှာမာကျန်လေးပြောကြောဘောပါပထဝီတရိုးစည်းဖွဲ့စည်းကအာဘောတပူရာဧရာက တေသောတထောက်ကံတောက်ကံကဝါယောတပထဝီတအာဘောတတေသောတဝါယောတပထဝီတအာဘောတတေသောတ ဝါယောဓာတ်ဓာတ်ကြီး၄ပါးကိုသင်ရှားအောင်သင်ခြင်းပြီးကြည့်ဖို့လိုပါတယ်။မာချမ်းလေးပြောချောပုတ်ကိုမမြင်ဘဲနဲ့ပထဝီဓာတ်ဆိုတဲ့သုကမထန်တော့မဖြစ်စေရဘူး။ဒီနေရာမှာမာချမ်းလေးပြောချောပုတ်ကိုညာထဲမှာထင်မြင်မှသာလျင်ဒါကပထဝီဓာတ်ဖြစ်တယ်။ယိုစည်းဖွဲ့စည်းကို မြင်မှသာလျင်ဒါကအာဘောဓာတ်ဖြစ်တယ်။ ပူမှုသဘောအေးမှုသဘောကိုညာနဲ့မှထင်မြင်မှတည်သောတတ်သဘောတရားဖြစ်တယ်။ထောက်ကံတွန်းကံသဘောတရားကိုညာနဲ့မှထင်မြင်မှဒါကဝါယောတတ်ဖြစ်တယ်။ဒီလိုညာနဲ့မှထင်မြင်အောင်ဆင်ញင်ပြီးရှုမှတ်ပွားများအားထုတ်ဖို့လိုအပ်ကြပါတယ်။အဲဒီလိုပွားများအားထုတ်တဲ့အချိန်ကမှဓာတ်သဘောတရားတွေဒီခန္ဓာကိုယ်ထဲမှာထင်ရှားနေမယ်။ ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ပထဝီဓာတ်ဆိုတာပါလဲကိုယ်ကိုယ်တိုင်သိနေမှဖြစ်ပါတယ်အာဘောဓာတ်ဆိုတာပါလဲကိုယ်ကိုယ်တိုင်သိနေမှဖြစ်တယ်တေဇောဓာတ်ဆိုတာပါလဲကိုယ်ကိုယ်တိုင်သိနေမှဖြစ်တယ်ဝါယောဓာတ်ဆိုတာပါလဲကိုယ်ကိုယ်တိုင်သိနေမှဖြစ်တယ်ပထဝီအာဘောတေဇောဝါယောလို့ခေါ်ဆိုရတဲ့ ဒီဓာတ်ကြီး၄ပါးကိုမဟာဘူတမဟာဗုဒ္ဓဓာတ်ကြီး၄ပါးလို့လည်းခေါ်ပါတယ်မဟာဗုဒ္ဓဓာတ်ကြီး၄ပါးကိုဉာဏ်နဲ့မှထင်မြင်အောင်ဆင်ញင်ပြီးရှုမှတ်ပွားများအားထုတ်မယ်ဆိုရင်ဒီခန္ဓာကိုယ်တွင်မှာဓာတ်ကြီး၄ပါးတို့သည် အမြဲမပြတ်တည်ရှိနေကြပါတယ်ဒီခန္ဓာကိုယ်ထဲမှာပဲဓာတ်ကြီး၄ပါးတည်ရှိနေတာကိုသွားတဲ့အခါလဲရှုနိုင်တယ်ရတဲ့အခါလဲရှုနိုင်တယ် ထိုင်တဲ့အခါလည်းရှုနိုင်အိတ်တဲ့အခါမှာလည်းရှုနိုင်ပါတယ်သွားရတန်အိတ်ဣရိယာပုဒေဝါလုံးအချိန်တိုင်းမှာဓာတ်သဘောတရားတွေညာထဲမှာထင်မြင်အောင်ဆင်ញင်းပြီးရှုမှတ်ပွားများအားထုတ်နိုင်ပါတယ်ဒီခန္ဓာကိုယ်ထဲမှာပဲဓာတ်ကြီးလေးပါ ထင်ရှားစေအောင်ပွားများအားထုတ်ပေးဖို့လိုတယ်အဲ့ဒီလိုပွားများအားထုတ်လာမယ်ဆိုရင်ဒီခန္ဓာကိုယ်ကြီးပြောက်ပြီးတော့ ဓာတ်သဘောတရားတွေပဲဉာဏ်ထဲမှာထင်မြင်နေမယ်ဓာတ်သဘောတရားတွေပဲဉာဏ်ထဲမှာထင်မြင်လာပြီ ဆိုတဲ့အချိန်ကမိမိကပရမတ္ထဓာတ်ကိုသိလို့တဲ့မြင်လို့တဲ့သဘောနဲ့ပွားများအားထုတ်ပေးမယ်ဆိုရင်ဒီကြည်တဲ့တမာတိရဲ့စိတ်ဓာတ်ကြောင့်ရှေးဥစွာမိကိုရောင်တို့လိုညက်တတအယောင်မျိုးရှေးဥစွာတွေ့နိုင်ပါတယ်ဆက်လက်ပြီးပွားများအားထုတ်မယ်ဆိုရင် ခန္ဓာကိုယ်ထဲမှာတသဘောတရားတွေကဖြူဖွေးနေတဲ့အရာမျိုးတွေနဲ့တွေ့တတ်ပါတယ်မိမိကကြိုးစားပွားများအားထုတ်လို့တည်ကြည်တဲ့တမာတိရရှိလာပြီဆိုရင်တော့ရေတွေလိုကြည်လာမယ်ဖန်လိုကြည်လာမယ်မှန်လိုကြည်လာမယ်ကြည်လင်တောက်ပါနေတဲ့တောက်ရှူကျဲကဲ့သို့အလွန်မတန်ကြည်လင်တန်ရှင်းနေတဲ့ဓာတ်သဘောတရားတွေတွေ့ရှိနိုင်ပါတယ်ဒါကြောင့် အဲ့ဒီလိုတွေးစီသည့်တရားပွားများအထုတ်ဖို့လိုပါတယ်ဒီဓကမထံကအပ္ပနာတမာတိလို့ခေါ်ဆိုရတဲ့ဇန်တမာတိတိုင်အောင်မရနိုင်ပါဘူးဇန်တမာတိတိုင်အောင်မရတော့လဲတတိသူပဒါရာအဖြစ်ဥပါစရာတမာတိလောက်နေနေတူညီတဲ့တမာတိမျိုးရစေနိုင်တဲ့သဘောရှိတယ်။အဲဒီလိုတမာတိမျိုးရရှိလာပြီဆိုရင်တော့ ကာမေသန္တာဖြာပါဒဌိနမိတာဥဒ္ဒတပုဂ္ဂောသဝိသေကိစ္စလို့ခေါ်ဆိုအပ်တဲ့ဒီနိဗ္ဗာန်တရားတွေသည်ဝိခဗနာအဖြစ်ခကြကြပဲခွာထားနိုင်မှာဖြစ်ပါတယ်ခကြကြပဲခွာထားနိုင်ပြီဆိုရင်တော့မိမိစိတ်တရားကြည်လင်နေမယ်တန်ရှင်းနေမယ်စင်ကြယ်နေမယ်စိတ်တရားကြည်လင်တန်ရှင်းစင်ကြယ်နေတဲ့အချိန်အခါမှာငါရဲ့စိတ်တရားကြည်လင်နေတယ်ငါရဲ့စိတ်တရားတန်ရှင်းနေတယ် ငါရဲ့စိတ်တရားစင်ကြယ်နေတယ်။ဘာကြောင့်လဲ။ဒီနိဗ္ဗာန်တရားတွေကလူတွေရဲ့စိတ်ကိုမကြည်လင်အောင်နောက်ကျအောင်မတန်ရှင်းအောင်ပြုလုပ်ပေးတတ်တဲ့သဘောရှိတယ်။ဒီစိတ်ကိုမကြည်လင်မတန်ရှင်းအောင်ပြုလုပ်ပေးတာဒီကာမေသန္တာဖြာပါဒထိဏမိတ်တဘုဒ္ဓတာကောကောသဝိသေကိစ္စလို့ခေါ်ဆိုအပ်တဲ့နိဗ္ဗာန်တရားတွေက စိတ်ကို နောက်ကျအောင်ပြုလုပ်ပေးတတ်တဲ့သဘောကြောင့်ဒါကြောင့်မိမိစိတ်ကြည်လင်ခြင်းနဲ့တန်ရှင်းခြင်းနဲ့စိတ်တွေစင်ကြယ်ခြင်းနဲ့ဆိုရင်ဒီလိုကမ္မထာမျိုးကိုကြိုးစားအားထုတ်ဖို့မလိုအပ်ဘူးလားလိုအပ်ပါတယ်အရှင်ဘုရားလိုအပ်တယ်ဒီလိုကမ္မထာကိုကိုဉာဏ်ထဲမှာထင်မြင်အောင်ပွားများအားထုတ်နေခြင်းသည်မိမိရဲ့စိတ်ကိုကြည်လင်တန်ရှင်းအောင် စေကြောနေတဲ့နောက်ကျူတဲ့စိတ်တွေကိုပပျောက်သွားအောင်အားထုတ်နေတယ်ကိုကိုယ်တိုင်ရရှိစေနိုင်တဲ့ဆွမ်းအားရှိတဲ့ကမ္မဋ္ဌာန်းကို ကိုကိုယ်တိုင်သိအောင်မြင်အောင်ပွားများအားထုတ်ဖို့လိုပါတယ်ဒီဓကမ္မဋ္ဌာန်းကခန္ဓာကိုယ်ထဲမှာပဲအားထုတ်ရတာဖြစ်တဲ့အတွက်သွားတဲ့အခါလည်းရှုနိုင်တယ်ရက်တဲ့အခါလည်းရှုနိုင်တယ်ထိုင်တဲ့အခါလည်းရှုနိုင်အိတ်တဲ့အခါလည်းရှုနိုင်တယ် သွားရထိုင်အိအရိယာဘုနေပါလုံးအချိန်တိုင်းမှာပွားများအားထုတ်နိုင်ပါတယ်ဒီခန္ဓာကိုယ်ထဲမှာပွားများအားထုတ်လို့အဲ့ဒီလိုခြေနဲ့တန်ရှင်းနေတဲ့ပฏิဘာကနမိတ်မျိုးရရှိလာပြီဆိုတဲ့အချိန်အခါမှာမိမိကသမထဘိုင်းကို သွားမယ်ဆိုရင်သွားလို့ရဝိပဿနာဘိုင်းကိုသွားမယ်ဆိုရင်သွားလို့ရသမထဘိုင်းကို သွားခြင်းနဲ့ဆိုရင် ခန္ဓာကိုယ်ထဲမှာ30နဲ့နှစ်ဘောဓာတနိစ္စယကမ္မဋ္ဌာန်းကိုပြောင်းပြီးပွားများအားထုတ်ရပါတယ်နိစ္စယကမ္မဋ္ဌာန်းဆိုတာကဓာတုမနတိကာရပပလို့ခေါ်ဆိုရတဲ့ဓကမ္မဋ္ဌာန်းအားထုတ်တဲ့အခါမှာပထဝီတံအာဘောတံတေဇောတံဝါယောတံဒါကဓကမတံအကျဉ်းရှုပွားနေလို့ခေါ်ပါတယ်အကျဉ်းရှုပွားနေဆိုတာကသံပင်ဝိညာဉ် ခြေသက်လက်သက်သွားအရေအတာအကျော်အယိုရိုးရင်းခြင်းသည်အညို့နှလုံးအသက်အပြေအပြင်းအဆုပ်ဥမဥသိအစာသက်အစာဟောင်းဥနောင်ဒီကြေတလိပ်ကြီးသွေးချွေးအစီကဲမြည်ရည်စေကြေတန်တွေနှံ့အစေခြင်းငယ်ရေ32ကောဋ္ဌာတရှုတာကိုတော့ ဓကမ္မတအကျဉ်းရှုပွားနေလို့ခေါ်ပါတယ်ဓကမ္မတမှာအကျဉ်းရှုပွားနေအကျဉ်းရှုပွားနေရှိအကျဉ်းရှုပွားနေအကျဉ်းရှုပွားနေမှာအကျဉ်းရှုပွားနေရှုတာကပို့ပြီးတော့တမာတိဖြစ်လွယ်ပါတယ်အကျဉ်းရှုပွားနေကလည်းရှုနိုင်ပါတယ်အကျဉ်းရှုပွားနေကတော့ကမ္မထံ40ထဲမှာဒီ 32ကောဒါသကိုပွားများအားထုတ်တဲ့အခါမှာသုကမထလည်းရတယ်သုကမထရတယ်ဆိုတာကမိမိကနှုတ်ထဲကနေအမြဲတမ်းရွတ်နေလို့လည်းရတယ်အမြဲတမ်းစိတ်နဲ့လည်းအမြဲတမ်းပွားများအားထုတ်နေလို့လည်းရတယ်ကမထ40ထဲမှာ32ကောဒါသသည်သုကမထတစ်ခုအပါဝင် ဖြစ်ပါတယ် ကျန်တဲ့ကမ္မဋ္ဌာန်းအလုံးကတော့စိတ်နဲ့ပဲဝါများအားထုတ်ရတဲ့ကမ္မဋ္ဌာန်းတွေဖြစ်ကြပါတယ်။ဒါကြောင့်32ဘောဓာတကိုခန္ဓာကိုယ်ထဲမှာနှုတ်ကလည်းရွတ်ဆိုနိုင်တယ်စိတ်ကလည်းဝါများအားထုတ်နိုင်ပါတယ်။အဲဒီလိုဝါများအားထုတ်မယ်ဆိုရင်မိမိအစ္ဆတကိုယ်တွင်အစ္ဆတမှာရှုတဲ့အခါမှာတော့ပထမဇာသမာဓိတိုင်အောင်ရစီနိုင်တယ်။ ဗေဒမှာပွားများအားထုတ်မယ်ဆိုရင်တော့ဥပါစရသမာဓိလောက်ပဲရစေနိုင်တယ်။ဒါကြောင့်မိမိခန္ဓာကိုယ်ထဲမှာလည်း32ခုဓာတ်အပြင်ဆင်ញင်ပြီးတော့ရှုမှတ်ပွားများအားထုတ်နိုင်ပါတယ်။သံပင်ဝိညာဉ်ခြေသက်လက်သက်သွားအရေးစသည်ဖြင့်32ခုဓာတ်ရှိ သုံးဆန်တဲ့နဂောဓာတဝိပဿနာပိုင်းကိုပွားများအားထုတ်မယ်ဆိုရင်တော့40နဲ့နဂောဓာတဖြစ်ပါတယ်40နဂောဓာတကပထဝီဓာတ်လွန်ခဲ့တဲ့ဘောဓာတက20ရှိတယ်အာဘောဓာတ်လွန်ခဲ့တဲ့ဘောဓာတက12မျိုးရှိတယ်တိသောဓာတ်လွန်ခဲ့တဲ့ဘောဓာတက4မျိုးဝါယောဓာတ်လွန်ခဲ့တဲ့ဘောဓာတက6မျိုးအလုံးပေါင်းတော့40နဲ့နဂောဓာတရှိပါတယ်အဲဒီ40နဂောဓာတမှာတည်ရှိတဲ့ရုပ်တရားတွေ သိအောင်မြင်အောင်ပွားများအားထုတ်ဖို့လိုပါတယ်။အဲဒီလိုပွားများအားထုတ်တဲ့အပိုင်းကဏ္ဍမှာတော့မိမိကပရမတ္တဓာတ်ခွဲနိုင်ဖို့တော့လိုတယ်။32ဘောဓာတရောက်ပြီဆိုတဲ့အချိန်ကမှာတော့သမထပိုင်းလည်းသွားလို့ရဝိပဿနာပိုင်းလည်းသွားလို့ရသမထပိုင်းသွားမယ်ဆိုရင်ပထမတန်သမာဓိတန်အောင်ပွားများအားထုတ်ဖို့လိုတယ် အဲ့ဒီကနေပါတဆက်အတ္တိကကမ္မဋ္ဌာန်တဲ့အယုစုကမ္မဋ္ဌာန်အယုစုကမ္မဋ္ဌာန်ဆိုတာကဇံပင်ပွင့်ခြင်းခြေသက်လက်သက်သွားအရေအသားအကြောအယုဉာဏ်နဲ့ကောဋ္ဌာတတွေကိုအာယုံမယူတော့ဘဲနဲ့အယုစုကောဋ္ဌာတကိုပဲဆက်လက်ပွားများအားထုတ်ဖို့လိုတယ်သွားတဲ့ကံမှလည်းအယုဇတ်တဲ့ကံမှလည်းအယုထိုင်တဲ့ကံမှလည်းအယုအိတ်တဲ့ကံမှလည်းအယုခန္ဓာကိုယ်တွင်မှာ အယိုးအယိုးအယိုးစုကမ္မတန်ကိုချိန်ပါများစွာပွားများအားထုတ်မဲ့ဆိုရင်သွားတဲ့အခါလည်းအယိုးစုပဲထင်ရှားနေမဲ့ဇက်တဲ့အခါတိုင်းတဲ့အခါအိတ်တဲ့အခါဣရိယာပုနေပါလုံးအချိန်တိုင်းမှာအယိုးစုကမ္မထမ်းမဲ့ထင်ရှားနေမယ်ဒါကအယိုးစုကမ္မထမ်းဖြစ်ပါတယ်အဲ့ဒီအယိုးစုကမ္မထမ်းကနေမှအဖြူအဖြူရောင်ကတိုင်းစက်ပြေပွားများအားထုတ်မဲ့ဆိုရင် အယိုးစုအကြီးဆုံးတနေရာကနေစပြီးတော့ခေါင်းမှာရှိတဲ့အယိုးအဲ့ဒီအယိုးကိုကြည့်ပြီးတော့အယိုးအယိုးလို့ပွားများအားထုတ်မယ်ဆိုရင်အယိုးစုကမ္မတန်ကနေအဲ့ဒီအယိုးကနေအဖြူအာယုံရုပ်ပြီးပွားများအားထုတ်မယ်ဆိုရင်ပထမသံသမာဓိဒုတိယသံသမာဓိတတိယသံသမာဓိသတုဒ္ဒသံသမာဓိ ရူပသံဒေဝနဲ့အရူပသံဒေဝသမပတ်၈ပါးရနိုင်ပါတယ်အဖြူရောင်ကတိုင်းမှာလည်းသမပတ်၈ပါးရသလိုဒီခန္ဓာကိုယ်ထဲမှာပဲနေလဆိုတဲ့ကောင်းမှရှိတဲ့ဇံပင်နေလအညိုရောင်ကတိုင်းမှာလည်းသမပတ်၈ပါးရသည်နိုင်တဲ့ပိတအဝါယောင်ကတိုင်းအစီကဲတို့လိုကျင်ငယ်တို့လို အဲ့ဒီလိုအဝါကိုအာယုံယူပြီးတော့အဝါယောင်ကတန်သမာဘတ်7ပါးရသည် နိုင်တယ်နီလကတန်ပိတကတန်လောဟိတကတန်အနိယောင်ကတန်အနိယောင်ကတန်ကတော့နှလုံးအိမ်အတွင်းမှာတည်ရှိနေတဲ့သွေးနှလုံးအိမ်ရဲ့ပတ်ဝန်းကျင်မှာတည်ရှိနေတဲ့သွေးဒီသွေးကို သွေးရဲ့အနိယောင်ကိုအာယုံယူပြီးတော့လောဟိတလောဟိတအနိအနိတို့ပွားများအားထုတ်မယ်ဆိုရင် သမာဘ7ပါးရသည်နိုင်ပါတယ်လောဟိတဩတာတအဖြူရောင်ကတဒေလပိတလောဟိတဩတာတအနိယောင်ကတအညိုယောင်ကတအဝါယောင်ကတအဖြူယောင်ကတဒီခန္ဓာကိုယ်တွေကခွတ်တာတတွေကနေဘောဏကတိုင်၄မျိုးထုတ်ယူမယ်ဆိုရင်တမာဘ7ပါးရနိုင်ပါတယ်ဒီတမာဘ7ပါး ဒီခန္ဓာကိုယ်ထဲမှာထုတ်ယူမဲ့ဆိုရင်သမတာပိုင်းမှာရတည်နိုင်တယ်သမဘ၈ပါးဆိုတာကရူပသံဃာ၄ပါးအရူပသံဃာ၄ပါးဒီ၈ပါးကိုတော့သမဘ၈ပါးလို့ခေါ်ပါတယ်သမဘ၈ပါးရရှိပြီးတဲ့အချိန်ကမှာတော့မိမိကဉာဏ်နဲ့ကတိုင်းတွေလည်းဆက်လက်ပွားများအားထုတ်နိုင်ပါတယ် ပထဝီကတံအဘောကတံဒေသောကတံဝါယောကတံနီလကတံပိတကတံလောဟိတကတံဩဒါတကတံအလောကကတံအာကာသကတံလို့ခေါ်ဆိုရတဲ့ဒီကတံ7ပါးကိုဆက်လက်ပွားများအားထုတ်နိုင်ပါတယ်။ဒါကသမထပိုင်းကို သွားတဲ့နေ့ဖြစ်တယ်။ဝိပဿနာပိုင်းကို သွားမဲ့နေ့ကတော့ဒီဓကမထံကနေဝိပဿနာပိုင်းကို သွားမယ်ဆိုရင်ဒီခန္ဓာကိုယ်ထဲမှာပဲ အာကာသအကြအပေါက်မြင်အောင်ကြည့်ရမှာဖြစ်တယ်အာကာသအကြအပေါက်မြင်အောင်ကြည့်တဲ့အခါမှာတော့ခန္ဓာကိုယ်ထဲမှာပဲအာကာသမြင်ဖို့ရန်အတွက်အသားကြာအယိုးကြာအရေကြာအာကာသအကြအပေါက်ရှိလျက်လို့အာယုံယူပြီးပဒဝေတအာဘောတတေသောတဝါယောတကျိမ်းပန်းများစွာပွားများအားထုတ်ပါ အဲ့ဒီလိုကျိန်ပန်များစွာပွားများအားထုတ်မယ်ဆိုရင်ဒီခန္ဓာကိုယ်ကြီးပြိုကွဲပြီးတော့ယုတ်ကလအတောကဲတွေဖြစ်ပေါ်သွားမယ်ပထဝီတအာဘောတဒေသောတဝါယောတကျိန်ပန်များစွာပွားများအားထုတ်လိုက်မယ်ဆိုရင်ယုတ်ကလအမုံတွေတဖွာဖွာနဲ့ခန္ဓာကိုယ်ထဲမှာတွေးစီလာမှာဖြစ်ပါတယ်အဲ့ဒီလိုခန္ဓာကိုယ်ထဲမှာယုတ်ကလတည်နဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်ကြီးအာကာသကိုမြင်အောင်ကြည့်လိုက်ရင် ဒီကလအပေါင်းဒီသူရကတွေ့နိုင်ပါတယ်ဒီကြည်တဲ့တမာတိတော့လိုအပ်ပါတယ်ဒီကြည်တဲ့တမာတိနဲ့ထိုးဆိုင်ပြီးရှုမှပွားများအားထုတ်မှသာလျင်ဒီခန္ဓာကိုယ်ကြီးပြိုကွက်ပြီးယုတ်ကလတ်ဒီတွေ့နိုင်ပါတယ်ယုတ်ကလတ်ဆိုတာကပညာအတုံးကဲအသေးဆုံးပညာအတုံးကဲဖြစ်ပါတယ်အဲ့ဒီမှာဘာတွေရှိတယ်လဲပရမတ္ထတွေတည်ရှိကြပါတယ် ပရမတ္တဓာတ်သဘောတရားတွေရုပ်သဘောတရားတွေရှင်းနေကြပါတယ်ပရမတ္တရုပ်သဘောတရားတွေကတချို့ယုတ်ကလတ်တွေမှာသဘောတရား7မျိုးရှိတယ်တချို့ယုတ်ကလတ်တွေမှာသဘောတရား9မျိုးတချို့ယုတ်ကလတ်တွေမှာသဘောတရား10မျိုး7မျိုး9မျိုးရှိတဲ့ယုတ်ကလတ်တွေနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကြီးဒီယုတ်ကလတ်တွေသိမြင်ရေးအတွက်ဒီကြည်တဲ့သမာဓိ အမြဲတမ်းလိုအပ်နေပါတယ်။ဒါကြောင့်ကြည်ကြည်တဲ့တမာတိရှိဖို့တော့လိုတယ်။တရားအထုတ်တဲ့အခါမှာသမထပိုင်းမှာကမ္မဋ္ဌာန်း40ဘုရားရှင် ဟောကြားထားတော့လဲဝိပဿနာပိုင်းမှာတော့ယုတ်ကမ္မဋ္ဌာန်းနာကမ္မဋ္ဌာန်းယုတ်နာနှစ်ပါးပဲရှိပါတယ်။ဒီယုတ်နာနှစ်ပါးကိုသိအောင်မြင်အောင်ပွားများအားထုတ်ဖို့လိုတယ်။ဒီယုတ်နာနှစ်ပါးကို နှစ်ဘုံဘုံရင်ယုံနာနှစ်ပါးငါးဘုံဘုံရင်ခန္ဓာငါးပါးတစ်သက်နှစ်ဘုံဘုံရင် အာယတနာတစ်သက်နှစ်ပါးတစ်သက်ရှစ်ဘုံဘုံရင်ဓာတ်တစ်သက်ရှစ်ပါးဒီလိုသဘောတရားဒီကိုဉာဏ်ထဲမှာထင်မြင်အောင်ပွားများအားထုတ်ဖို့လိုပါတယ်ရုပ်တရားတွေနံတရားတွေဆက်လက်ပြီးသိသိပြီးရှုဖို့လိုတယ်ရုပ်တရားနံတရားကိုသိသိပြီးရှုတာက နာမရူပပရိသေဒဉာဏ်လို့ခေါ်ပါတယ် ရုပ်တသက်ကိုသိသိခြင်းနာမ်တသက်ကိုသိသိခြင်းရုပ်နာခွဲခြင်းရုပ်နာပိုင်းခြားမှတ်သားခြင်းလို့ဖော်ပြရတဲ့နာမရူပပရိသေဒဉာဏ်နာမရူပပရိသေဒဉာဏ်ကိုရရှိပြည့်တဲ့အခြင်းကမှာအကြောင်းတရားကို ရှာဖွေရမယ်အကြောင်းတရားဆိုတာကအဝိဒတနာဥပါဒသင်္ကာရကံလို့ဖော်ပြရတဲ့အကြောင်းတရား၅ပါးကြောင့်ယုံနာနှစ်ပါးခန္ဓာ၅ပါးတို့သည်ဖြစ်ရခြင်းပဲဖြစ်တယ်အတိအစစ်သက်တဲ့အကြောင်းတရားနဲ့အကျိုးတရားပဲရှိတယ် သစ္စုပန်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်အနာဂတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်ယုံနာကြောင်းကျိုးသင်္ခါရတရားတို့ရဲ့ဖြစ်တာဖြစ်တာကိုမြင်အောင်ကြည့်ပြီးအနေစာလို့တွင်နေရှုနိုင်တယ်ဖြစ်ခြင်းဖြစ်ခြင်းတန်ခြင်းဖြစ်အပြဲမပြတ်ညှင်းပနေတဲ့ခံရတဲ့သဘောကိုမြင်အောင်ကြည့်ပြီးဒုက္ခလို့တွင်နေရှုနိုင်တယ်မဖြစ်သေးပဲအခြေခဲခိုင်မာနေတာရာအဖြစ်တည်နေတဲ့အတ္တမဟုတ်တဲ့သဘောကိုမြင်အောင်ကြည့်ပြီးအနတ္တလို့တွင်နေရှုနိုင်တယ် ယုံနာကြောင့်ကျိုးသင်္ခါရတရားတို့ရဲ့ရွှန်ရှားစွတ်သောဘသဘောကိုညာထဲမှာထင်မြင်အောင်ဆင်ញံပြီးတော့အတုပါလို့လည်းရှုနိုင်တယ်။ယုံနာကြောင့်ကျိုးသင်္ခါရတရားတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွင်တွင်ကြီးဝိပဿနာ ရှုမှတ်ပွားများအားထုတ်နိုင်မယ်ဆိုရင်ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမြင့်ဉာဏ်ဘုံဉာဏ်တိုင်အောင်ရသည်နိုင်တယ်။မြင့်ဉာဏ်ဘုံဉာဏ်တိုင်အောင် ရရှိအောင်ပွားများအားထုတ်နိုင်မယ်ဆိုရင်တော့ဒီဘဝမှာ အတိုင်းတဲ့အလွန်အကျိုးများတဲ့ပုဂ္ဂိုလ်ဖြစ်သွားပြီ။ဒါကြောင့်သမထဘာဝနာဝိပဿနာဘာဝနာကို အောင်မြင်အောင်ကျင့်ကြံကြိုးကိုပွားများအားထုတ်ကြပါ။သမထဝိပဿနာဘာဝနာတွေကိုဖြစ်ဖြစ်ဆုံးဆုံးအောင်မြင်အောင်ကြိုးစားပွားများအားထုတ်ခြင်းတရားသိညာသို့ သာယတာဘိကဝေမာပမတတ္တမပိတဝိပတိတာရိနောဟောဒါယံဟောအမကန္တုသာသနိဘိကဝေဩချေတချေသမိတုသာယတာရှုကြကုန်လောမကြကုန်လော သမထဘာဝနာဝိပဿနာဘာဝနာအလုပ်ကိုပွားများအားထုတ်ကြကုန်လော မာပမတတ္ထမိမေလျောလျောဘောဘောဆသမနေလိုက်ကြပါကုန်လင်ပေသံဩသောအခဏသောအခါ သေယညောင်းသောသို့လည်းလျောင်းသော အခါအကြမဝိပတိတာရိနောနှလုံးမသားမရခြင်းတို့သည်မဟုဓမ္မဖြစ်ကြပါကုန်လင်အယံဤသောအခေပြည်ဒီကဟောသင်ချေတာချက်သမီးတို့အတွက်အမကံဖျားရှင်တို့သည်အနုသာသနီအဖမ္မထထသုံးမတော်မူအပ်ခဲ့ပါပေတတိသာဓု သာဓုသာဓုပါဖေယခဏစီစဉ်ရဆရာတော်ဓမ္မဝိပဿနာကမ္မထံတရားခဏညာရောက်ကျင့်ကြံခြင်းဖြစ်ပါတယ်။ ခန္ဓာစေတနာပါအဲ့ဒါနောက်ခန္ဓာစေတနာတစ်ခုပါပါလဲတင်ပါခင်ဗျာအခုဘုံဘုံအမထန်တရားခဏညံရောက်ပြညံညင်ဖြစ်ပါတယ်ခင်ဗျာကမထန်ထိုင်ပါခင်ဗျာဘုံဘုံကြားပါသလားခင်ဗျာ အရှင်ဘုရားတပည့်တော်တို့ဟိုတရားထိုင်တရားထိုင်ဖို့အစီအစဉ်ပါဗျာတရားထိုင်တင်ပါဗျာအဲတရားထိုင်ဖို့အစီအစဉ်မှာဒီဓကမထံကိုပဲအထုပ်ပုံလေးနည်းနည်းဟောကြားပေးမယ်ဒီဓကမထံကိုပွားများအထုပ်တဲ့အခါမှာတော့ အာထုတ်ဖို့နေ့စနစ်ကတော့ဣဒဘိကဝေဘိက္ခုအာရညာကတောဝါဒုက္ခမူလကတောဝါသုံးညာကာရကတောဝါနိတတတိပါလင်္ဂအဘုဒိတဝါဘုဇံကာယပဏိဒာယပရိမုခံတတေဥပတပတဝါဘိကဝေယဟံတုဣဒဤသာသနာတော်၌ဘိက္ခုယောဂိယဟံတိ နာရဉ္ဇံကတောဝါတောအယတုသွားရ၍တလကဒုက္ခမူလကတောဝါသက်ပင်ရင်တုသွားရ၍တလကသုံးညာကာရကတောဝါစိညယအယတုသွားရ၍တလကပန္လင်္ကအဘုဒိတဝါတမလင်ခွေပြည့်လျင်ဥသုံကာယတပိုက်ကိုကိုပြမတာပဋိဒါယဒါ၍ပရိမောကံဓကမတံအာယုံတို့ရှေးရှုလျက်နိတိတတိထိုင်နေလေ၏တဲ့ ယကမတံပွားများအားထုတ်မဲ့ယောဂီပုဂ္ဂိုလ်သည်စေဥစွာနေရာရှာရမယ်။သာရညကတောတောမှာပဲဖြစ်သည်ဒုက္ခမူလကတောသက်ပင်ရမှာပဲဖြစ်သည်သုံးညာကာရကတောဆင့်ငိမ့်တဲ့နေရာမှာပဲဖြစ်သည်ဒီလိုသုံးနေရာတနေရာကိုရရှိအောင်ရှာပါနေရာရှာပြည့်တဲ့အချိန်ကမှာနဗတ်နဲ့ထိုင်ပေါ်နေသနဲ့မှာပါလင်ကအဘုဒ္ဓတဘောတင်မလဲကိုယ်ထိုင်ပါတဲ့ ကုသိုလ်ကာယအထက်ပိုင်းခန္ဓာကိုဖြောင်းမြောက်တိုင်းမှာတရားအားထုတ်မဲ့ပုဂ္ဂိုလ်သည်အထက်ပိုင်းခန္ဓာကိုဖြောင်းမြောက်တန်ခြင်းအပြင်ကာယကဝိရိယကိုစေတန်းတင်ထားသည်မြည်တဲ့စေတသိက်ကဝိရိယကတော့ဓကမ္မတန်အာယုံမှာဘာဝနာစိတ်ကိုစူးစိုက်စွာပွားများအားထုတ်ဖို့လိုတယ်။ကာယကဝိရိယနဲ့စေတသိက်ကဝိရိယပြည့်စုံပြည့်တဲ့အချိန်ကမှာ ပရိမုကံဓကမထအာယုံသို့ရှေးရှုလျက်နေတတတိနေတန်လေ၏တဲ့ဓကမထအာယုံမှာဘာဝနာစိတ်ကို ထားပြီးပွားများအားထုတ်ဖို့ရန်ဖြစ်ပါတယ်ဓကမထအားထုတ်ဖို့နေစနစ်ကိုလက်တွေ့အပြင်ဘာဝနာကုသိုလ်လည်းပါရှိအောင်တရားနည်းနဲ့တန်ကြည့်ကြမယ်ကြာရှည်ထိုင်နိုင်မဲ့အရိယာဘုံနဲ့ထိုင်နိုင်ပါတယ်အထက်ပိုင်းခန္ဓာကို ဖြောင်းဖြောင်းထိုင် ခေါင်းကိုတဲ့တဲ့မမထားဘယ်လက်ပေါ်ကိုညာလက်ကိုတင်မယ်ညာဘက်လက်ကိုအပေါ်မှာထားမျက်စိကိုမိတ်ပါးစပ်ကိုပိတ်ခန္ဓာကိုယ်တစ်ကိုယ်လုံးကိုအာယုံယူထားမယ်ခန္ဓာကိုယ်တစ်ကိုယ်လုံးကိုအာယုံယူထားဖြစ်တဲ့အခြေကမ္မရှုဖို့ဒီစနစ်မှာမာမှုတင်ရှားတဲ့တဏှာကစ၍မာမှုသဘောကျမ်းမှုတင်ရှားတဲ့တဏှာကစ၍ကျမ်းမှုသဘော လေးဖို့တင်ရှားတဲ့တဏှာကစ၍လေးဖို့သဘောပြောမှုတင်ရှားတဲ့တဏှာကစ၍ပြောမှုသဘောချောမှုတင်ရှားတဲ့တဏှာကစ၍ချောမှုသဘောပေါ်မှုတင်ရှားတဲ့တဏှာကစ၍ပေါ်မှုသဘောယိုသိမှုတင်ရှားတဲ့တဏှာကစ၍ယိုသိမှုသဘောဖွဲ့သိမှုတင်ရှားတဲ့တဏှာကစ၍ဖွဲ့သိမှုသဘောပူမှုတင်ရှားတဲ့တဏှာကစ၍ပူမှုသဘော အင်းမှုတင်ရှားတဲ့တရားကစ၍အင်းမှုသဘောထောက်ကံမှုတင်ရှားတဲ့တရားကစ၍ထောက်ကံမှုသဘောဒုံကံမှုတင်ရှားတဲ့တရားကစ၍ဒုံကံမှုသဘောမာမှုသဘောကျမ်းမှုသဘောလေးမှုသဘောပြောမှုသဘောချောမှုသဘောပေါ်မှုသဘောယိုစည်းမှုသဘောဖွဲ့စည်းမှုသဘောပူမှုသဘောအေးမှုသဘော ထောက်ကံဘုသဘောဒေါကံဘုသဘောမာချမ်းလေးပျော်ချောပေါ်ဇိုစီဖွဲ့စီပူအေထောက်တွန်းမာချမ်းလေးပျော်ချောပေါ်ဇိုစီဖွဲ့စီပူအေထောက်တွန်းသဘောတရား၁၂မျိုးကိုတစ်ခုတင်ရှားတစ်ခုပြောင်းတစ်ခုတင်ရှားတစ်ခုပြောင်းပြီးအာထုပါနေလည်းမနေစီနဲ့မြန်လည်းမမြန်စီနဲ့နေလွန်းတော့ကမ္မထာမဆုံးနိုင်ဖြစ်တတ်တဲ့ မြန်လုံးတော့လေကမ္မထမထေမရှားဖြစ်ပြီးပျောက်သွားတတ်ပါတယ်ဒီခန္ဓာကိုယ်ထဲမှာပဲဓာတ်သဘောတရားတွေညာထဲမှာထင်မြင်အောင်သဘောတရား၁၂မျိုးညာထဲမှာ ထင်ရှားနေအောင်လက်ပြီးရှုနေမယ်မထင်ရှားလို့ထင်ရှားအောင်ဆိုပြီးမတင်ရှားတဲ့ဓာတ်တွေကိုလည်းလိုက်ပြီးမရှားနဲ့တင်ရှားတယ်ဆိုပြီးတော့လည်းဥသာပေးပြီးမရှိပါနဲ့လှည့်ပြီးတော့ဒါရှုနေပါသဘောတရား12မျိုးကိုအလုံး တခုတင်စားတခုပြောင်းတခုတင်စားတခုပြောင်းလှည့်ပြီးစုနေမယ်ဆိုရင်မတင်စားတဲ့ဓာတ်တွေလည်းတင်စားလာမယ်တင်စားတဲ့ဓာတ်တွေလည်းအလုံးညီမြပြီးသွားမယ်တည်ကြည်တဲ့တမာတွေလည်းခမ်းမြန်မြန်ရရှိလာမှာဖြစ်တဲ့အတွက်ဓာတ်သဘောတရားစံတမျိုးကိုမနေမပြန်လှည့်ပြီးရှုမှတ်ပွားများအားထုတ်ထားကြရမှာဖြစ်တယ်။အဲဒီလိုပွားများအားထုတ်တဲ့အခါမှာတော့ မာကျန်လေးပြောချောဘကိုကြည့်ပြီးဒါကပတဝေဓာဖြစ်တယ်ဇိုစည်းဖွဲ့စည်းကိုကြည့်ပြီးဒါကအဘောဓာဖြစ်တယ်ပူရာအေရာကြည့်ပြီးဒါကတေသောဓာဖြစ်တယ်ထောက်ကံတွန်းကံကြည့်ပြီးဒါကဝါယောဓာဖြစ်တယ်ပတဝေဓာအာဘောဓာတေသောဓာဝါယောဓာပတဝေဓာအာဘောဓာတေသောဓာဝါယောဓာသဘောတရား12မျိုးကို ဓာတ်ကြီး၄ပါးနဲ့ပြောင်းလဲပြီးအတုရပါတယ်ဘယ်အချိန်မှပြောင်းလဲရမလဲသဘောတရား၁၂မျိုးအလုံးပြန်တူလို့တင်ရှားတဲ့အချိန်အခါမှာလေးချက်ပြောင်းပြီးတော့အတုနိုင်ပါတယ်အဲ့ဒီလိုလေးချက်ပြောင်းပြီးအတုတဲ့အခါမှာတော့မာကျန်လေးပြောကြောဘောက်ကိုမမြင်ဘဲနဲ့ပထဝီဓာတ်ဆိုတဲ့ဆိုကမ္မဋ္ဌာန်းတော့မဖြစ်စေနဲ့ဒီဓာတ်သဘောတရားတွေညာထဲမှာထင်မြင်မှသာလျင်ဓာတ်ကြီး၄ပါးကို ပြောင်းလဲပြီးပွားများအားထုတ်နိုင်ပါတယ်အဲ့ဒီလိုပွားများအားထုတ်ဖို့ရန် အတွက်ဘုရားရှင်ကလည်းပြောကြားထားပါတယ်ဟောကြားထားပါတယ်ဒါကြောင့်ဓာတ်သဘောတရားတွေခန္ဓာကိုယ်ထဲမှာညာထဲမှာထင်မြင်အောင်ဓာတ်ကြီးလေးပါးတင်ရှားနေအောင်ပွားများအားထုတ်ပြပါ န္ဓာကိုယ်တွင်းမှာတသဘောတရား12မျိုးရှင်းဥစွာရရှိအောင်ပွားများအားထုတ်ဖို့လိုပါတယ်မာမှုတင်ရှားတဲ့တဏှာကသတ်၍မာတဲ့သဘောကျမ်းမှုတင်ရှားတဲ့တဏှာကသတ်၍ကျမ်းမှုသဘောလေးမှုတင်ရှားတဲ့တဏှာကသတ်၍လေးမှုသဘောပြောမှုတင်ရှားတဲ့တဏှာကသတ်၍ပြောမှုသဘောချောမှုတင်ရှားတဲ့တဏှာကသတ်၍ချောမှုသဘော ပေါ်မှုတင်ရှားတဲ့တဏှာကသာ၍ပေါ်မှုသဘောဇိုသိမှုတင်ရှားတဲ့တဏှာကသာ၍ဇိုသိမှုသဘောဒီကုလုံးကောင်းမှနေခြေပြတဲ့အောင်ပွားများအထောက်ဖို့လိုတယ်ဖွဲ့သိမှုတင်ရှားတဲ့တဏှာကသာ၍ဖွဲ့သိမှုသဘောပူမှုတင်ရှားတဲ့တဏှာကသာ၍ပူမှုသဘောအေးမှုတင်ရှားတဲ့တဏှာကသာ၍အေးမှုသဘောထောက်ကံမှုတင်ရှားတဲ့တဏှာကသာ၍ထောက်ကံမှုသဘော ဒုံကံဘုတင်ရှားတဲ့တရားကစ၍ဒုံကံဘုသဘောမာချန်လေးပျော်ချောဖို့ယူစီဖွဲ့စီပူအေးထောက်တော်သဘောတရား12မျိုးခြေဆုံးကောင်းဆုံးပွားများအားထုတ်ပါအားလုံးပွားများအားထုတ်နိုင်ပြီဆိုတဲ့အချိန်ကမှာမာချန်လေးပျော်ချောဖို့ကိုကြည့်ပြီးပတဝေဒယူစီဖွဲ့စီကိုကြည့်ပြီးအာဘောဒဥရာအေရာကြည့်ပြီးဒီတော်ဒ ထောက်ကံတွန်းကံကြည့်ပြီးဝါယောတပတဝေတအာဘောတတေသောတဝါယောတပတဝေတအာဘောတတေသောတဝါယောတကျင့်ပါများစွာပွားများအားထုတ်ပြီးပြပါအဲ့ဒီလိုပွားများအားထုတ်မယ်ဆိုရင်ဒီခန္ဓာကိုယ်ထဲမှာဓာတ်ကြီးလေးပါးတင်ရှားလာမယ်ဓာတ်ကြီးလေးပါးတင်ရှားလာတဲ့အချိန်ကမှာဓာတ်ရဲ့သဘောတရားတွေက ပရမတ္တဓာတ်ဘောတရားတွေဖြစ်တဲ့အတွက်ပရမတ္တကိုအာယုံယူပြီးဝါမြအားထုတ်ပေးပါပရမတ္တသဘောတရားကိုစိတ်ကအာယုံယူပြီးပွားများအားထုတ်လိုက်မယ်ဆိုရင်မိကိုကြောင့်တို့လိုညက်တတအယောင်မျိုးတွေ့နိုင်တယ်ဖြူပွေးနေတဲ့အယောင်မျိုးလည်းတွေ့နိုင်တယ်ကြည်လင်နေတဲ့အယောင်မျိုးလည်းတွေ့နိုင်တယ်အဲ့ဒီအယောင်မျိုးတွေ့တဲ့အချိန်ကမှအဲ့ဒီမှာခန္ဓာကိုယ်ပြိုကွဲအောင်အာကာသအကြအပေါင်း မြင်အောင်ကြည့်ပြီးပွားများအားထုတ်မယ်ဆိုရင် ခန္ဓာကိုယ်ပြိုကွဲပြီးတော့ပရမတ္တယုတ်ကလတ္တိတွေ့ရှိနိုင်ပါတယ်ယုတ်ကလတ္တိဆိုတာကပညာအတုံးကအသေးဆုံးအပုံလေးဖြစ်ပါတယ်တချို့ယုတ်ကလတ္တိကကြည်တဲ့သဘောရှိတယ်တချို့ယုတ်ကလတ္တိကမကြည်တဲ့သဘောရှိတယ်ကြည်တဲ့ယုတ်ကလတ္တိမကြည်တဲ့ယုတ်ကလတ္တိမျက်စိမှလည်းရှိတယ်နားမှလည်းရှိတယ်နှာခေါင်းရှားကိုယ်နှလုံး 6ဒါနာလုံးမှာတည်ရှိကြပါတယ်6ဒါနာလုံးမှာကြည်တဲ့ယုဂလမကြည်တဲ့ယုဂလရှုနိုင်ပြီဆိုတဲ့အခါမှာကလတိုင်းကလတိုင်းမှာရုပ်သဘောတရား7မျိုး9မျိုး10မျိုးရှိကြအဲ့ဒီလို7မျိုး9မျိုး10မျိုးရှိတဲ့ရုပ်တရားတွေမှာတချို့ရုပ်တွေကကာညာဖြစ်တယ်တချို့ရုပ်တွေကစိတ်ကြောင့်ဖြစ်တယ်တချို့ရုပ်တွေကဥဒုကြောင့်ဖြစ်တယ်တချို့ရုပ်တွေကအာဟာရကြောင့်ဖြစ်တယ် ကံစေဥရအာဟာရအကြောင်းတရား၄ပါးကြောင့်ဖြစ်ပေါ်တဲ့ရုပ်တရားတွေပဲဖြစ်ကြတယ်အကြောင်းတရားကိုကင်းပြီးဖြစ်ပေါ်တဲ့ရုပ်တရားတွေမဟုတ်ဘူးအကြောင်းတရားနဲ့တကွဖြစ်ပေါ်တဲ့ရုပ်တရားတွေပဲဖြစ်ကြပါတယ်ဒီလိုရုပ်တရားတွေကိုရှုနိုင်ပြီဆိုတဲ့အချိန်ကမှာနန္တရားတွေကိုဆက်လက်သိသိဖို့လိုတယ်အကြောင်းတရားနဲ့အကျိုးတရားကိုရှားဝေးပြီးသိသိဖို့လိုတယ်ယုံနံကြောင့်ကျိုးသင်္ခါရတရားတွေကို ဝိပဿနာရှုမှတ်ပွားများအားထုတ်နိုင်ဖို့လိုတယ်။ဒါကြောင့်ကာယကတာတတိသုံးမှာလာရှိတဲ့ကာယကတာတတိကမ္မထံကိုပွားများအားထုတ်မယ်ဆိုရင်တတမဟာဝေအပမတောအနုယုံသေထပန္တိတောဧဝံအနေကာနိတန်တံဣမံကာယကတာတတိံတိတတမထောတုကာယကတာတတိကမ္မထံကိုပွားများအားထုတ်ရသည်သောကြောင့် တန္တိတော်ပညာရှိသောယောဂီပုဂ္ဂိုလ်သည်အဝေစင်စေဤဟောဤဆိုအပ်ခဲ့ဖြစ်သည့်အတိုင်းအနေကာနိတန်တန်တဘာမကများသောအကျိုးအာနိသင်တို့ရှိသောဣမံကာယကတာတတေဤကာယကတာတတိကမတံကိုတရာနိယောခြင်းဘာဘေကမလကကတေအဘမတောမမေမလျောတိဖြစ်၍အနုယုံစီတာအနုယုံစီယအပန်းတလဲလဲလုံလာကျိုးကို အာထုရာတတိသာဓုသာဓုသာဓုပါဗျာ